ဆရာတော်နဲ့ငွေတင်များလုံးကိုမင်္ဂလာပါလို့နှုတ်ဆက်ပါတယ်။ဒီကြောင့်ပြောမှလည်းကံကြမ်းပါပဲခင်ဗျာ။ရှေ့ရအမပြောသွားတဲ့အတိုင်းပါပဲ။လူတိုင်းမှာတော့ကံဉာဏ်ဝိရိယသုံးပါလုံးရှိကြတာပါဗျာ။ဉာဏ်ဝိရိယနဲ့ပတ်သက်ပြီးပြဿနာတော့မပေါ်ပါဘူးဗျာ။ဒီကံနဲ့ပတ်သက်ပြီးတော့ချိုးရတော့ကံကိုမယုံဘူးလို့ပြောတဲ့သူကပြောကံမရှိဘူးလို့ပြောတဲ့သူကပြောကြပါတယ်ခင်ဗျာ။အဲ့လိုကံမယုံမှုကံမရှိဘူးလို့ပြောတဲ့သူတွေကတော့ကိုကိုကိုယ်တိုင်ပြန်ပြီးတော့မသုံးသပ်မိလို့ပါလေ။ဘာလို့လဲဆိုတော့ကိုကမိမိတို့ ကံတွေကိုကိုကိုယ်တိုင်ပဲနေ့စဉ်ပြုနေရတဲ့အတွက်ကြောင့်ဖြစ်ပါတယ်ဗျာကံဆိုတာတော့ကမ္မဟုတ်တော့ပါဠိစကားလုံးကဆင်းသက်လာခြင်းဖြစ်ပါတယ်ဗျာအတိပ္ပယ်ကတော့အလုံးအလုံးပဲဖြစ်ပါတယ်ဗျာအဲလောကလူသားတွေကိုကြည့်မယ်ဆိုရင်ဘယ်သူမဆိုနေ့စဉ်နေ့တိုင်းအလုံးနဲ့အလုံးနဲ့လက်ပြတ်လုံးနဲ့လက်ကင်းတဲ့သူဆိုတာမရှိပါဘူးဗျာဒီထွက်မှနေဝင်တိစာဝန်နေပြည်လဲဖို့အတွက်ရုန်းကန်လှုပ်ရှားနေကြရပါတယ်ဖြစ်ပါတယ်ဗျာဘာသာရေးလမ်းညွှန်ချက်တွေကြောင့် ဒါကိုကျင်တရားတွေထိမ့်သိမ်းတာတွေတုံးနဲ့တုံးယူသေးကမ်းညွတ်တာတွေလူရန်ပေးကမ်းဆွန့်ကျဲတာတွေကုညီတာတွေရိုင်းပင်းတာတွေမေတ္တာထားတာတွေကလည်းကံရဲ့အလုပ်တွေပါပဲဗျာဒါကြောင့်မို့လောကီရှုထောင့်ကပဲကြည်ကြည်လောကုတ္တရာရှုထောင့်ကပဲမြင်မြင်အဲကံမရှိဘူးလို့ပြောတဲ့သူတွေကကိုမြင်းစီပြီးတော့မြင်းကိုထိမမဲ့မဲ့မသိသူနဲ့မချနာပါဘူးဗျာအဲဓမ္မပဒထဲမှာဆိုရင်တော့ကံဆိုတာကတော့ကံဆိုတာကတော့အတ္တိမသဘောနဲ့ပြောရမယ်ဆိုရင် ကုသိုလ်ကံအကုသိုလ်ကံသဘောနှမျိုးလုံးကိုဆိုလိုတာပါပဲဗျာမြတ်စွာဘုရားရှင်ကတော့ဓမ္မသင်္ကနီထကရမစေတနာဘိက္ခဝေကမ္မဝရမိစေတိတဝကမ္မံကရောတိကိုင်နာဝါစာယမနတ္တဆိုပြီးတော့ဟောထားပါတယ်ဗျာစိတ်ဆန္ဒစေတနာနဲ့ပြုလုပ်ဆောင်ရွက်တဲ့ကာယကံဝစီကံမနောကံမှန်သမျှဟာကံပါပဲဗျာလူတွေတိတ်တုံခံစားနေကြတဲ့ဒုက္ခဒုက္ခတွေကတော့ကိုယ်တိုင်ပြုလုပ်တဲ့ကံကနေထွက်ပေါ်လာတဲ့အကျိုးရလဒ်တွေပဲဖြစ်ပါတယ်ဗျာဓမ္မပဒထဲမှာဆိုရင်တော့ မြတ်စွာဘုရားဟောတာဘုံကတော့အဲ့ကောင်းမှုကံမကောင်းမှုကံတွေကိုစိတ်ကသာဥဆောင်ပါတယ်ဗျာစိတ်ကောင်းစေတနာကောင်းနဲ့ပြုမှုပြောဆိုရင်တော့ကျိုးရလက်တွေဟာစိတ်ချမ်းသာစရာဝမ်းမြောက်စရာကျိုးရလက်တွေဖြစ်ပေါ်လာမှာဖြစ်ပါတယ်ဗျာစိတ်ရောစိတ်ညစ်နဲ့ပြုမှုပြောဆိုမယ်ဆိုရင်တော့စိတ်ဆင်းရဲစရာစိတ်ချမ်းသာစရာကျိုးရလက်မျိုးတွေဖြစ်ပေါ်လာမှာဖြစ်ပါတယ်ဗျာအဲကံရဲ့ဆိုရင်တတိတွေကတော့ကံရဲ့ကံရဲ့အကျိုးကတော့ဗျာအဲလူမျိုးလူမျိုးမခွဲကြပါဗျာကံရဲ့အကျိုးပြရတော့လူမျိုးမခွဲကြပါဗျာနေရာလည်းမရွေးပါဘူး ဒီနေရာမှာဒီတစ်မျိုးဆိုလဲကံအကျိုးပေးရမှာဖြစ်ပါဘူးဗျာကံရဲ့အကျိုးပေါ်တော့ဒီတိုင်းပါပဲဖရာပုဂ္ဂိုလ်ဆိုလဲမခွဲပုဂ္ဂိုလ်လူမျိုးမခွဲပါဘူးဗျာဥပမာပြမယ်ဆိုရင်ဒါမှအဲ့ကံရဲ့ဆွေရင်တတိတွေကိုဒီဘဝမှာပဲကံရဲ့ဆွေရင်တတိတွေကိုတော့လူတွေကပြောင်းလဲနိုင်တဲ့စွမ်းအားတွေရှိပါတယ်ဗျာဥပမာပြမယ်ဆိုရင်အင်္ဂုလိမာလာအင်္ဂုလိမာလာလို့ပုဂ္ဂိုလ်မျိုးပါဗျာအင်္ဂုလိမာလာဆိုရင် तू ကလမ်းပေါ်မှာ လူလူပေါင်းကိုထောင်ထောင်လူပေါင်းထောင်ချီတက်ခဲ့တဲ့လူပေါ့နော်လူပေါင်းထောင်ချီတက်ခဲ့တဲ့ပုံကိုတရားဖြစ်တယ်သူ့ကိုပေါ်ရန်တစ်ပြည့်ခဲဖြစ်ရင်တော့ तू ကလူဆိုးလူမိုက်ကြီးပေါ့ဒါပေမဲ့ तू ကဘာဖြစ်လို့လဲဆိုတော့ तू ကသူ့ဘဝတက်တက်မကုန်းဆုံးမိပါပဲလူကမကလေးဖြစ်ခဲ့ရုံနဲ့မကပဲရန်နာဖြစ်ကိုတောင်သူရောက်ခဲ့ပါသေးတယ်ဒီလိုရန်ကိစ္စပြည်စည်းအောင်ဆောင်ရွက်နိုင်ခဲ့တဲ့အတွက်သူ့ကိုသူကတည်နိုင်ခဲ့တယ်သူပြုခဲ့တဲ့ကုသိုလ်ကံသူပြုခဲ့တဲ့အကုသိုလ်ကံကြွေးတွေကို तू ကရန်နာဖြစ်နေနောက်ခဏမြရတဲ့အတွက် तू မပေးဆက်ရတော့ပါဘူး အဲ့ဒါကံရဲ့ဆွင့်ရင်တတိတွေကို သူကကံရဲ့ဆွင့်ရင်တတိတွေကိုလူသားအနေနဲ့လက်တလောကြုံတရတဲ့ကံရဲ့အကျိုးတွေကိုနိလန့်ရှာဖွေပြီးသူကျော်လွှမ်းနိုင်ခဲ့တာပဲဖြစ်ပါတယ်ခင်ဗျာဒါကြောင့်မို့တပြည့်ရဲ့ဒီကောင်းချုပ်ချင်တာကတော့အဲ့လက်တလောကြုံတွေ့ရတဲ့ကံရဲ့မကောင်းကံတွေကိုတော့ဟိုလူတွေရဲ့ဆွင့်ရင်တတိတွေနဲ့ကျော်ဖြစ်နိုင်တယ်လို့တပြည့်ထင်မြင်မိပါတယ်ခင်ဗျာတပြည့်ရဲ့ presentation ကိုဒီမှာပဲညီကောင်းဆုပ်ပါမယ်ခင်ဗျာ မှန်ပါပြီဟိုကလေစာရောင်ကနုပါနေတယ်ဒီကံတတဝရဲ့နောက်ကိုကံအရေးသူကလိုက်နေတယ်အဲ့လိုလိုက်တဲ့အခါမှာပေါ့နော်လိုက်တယ်လို့ယူလိုက်တယ်နော်လိုက်တဲ့အခါမှာဒီဟိုဟာတတိအနေနဲ့လိုက်တယ်လို့ပြောတယ်အဲ့တတိကဥပ္ပတိပင်နဲ့အနေနဲ့လိုက်တာလားဥပ္ပတိပင်မရှိတဲ့အနေနဲ့လိုက်တာ တော်ရှိတော့ပြန်ချင်တယ်။ပြောတာတော့ဆရာရောက်ဘာဘာဒီကံရဲ့စွမ်းတတိတွေဥပတိပင်ရှိပဲလို့ထင်ပါတယ်ဗျာစိတ်တစ်ခုတစ်ခုဖြစ်တိုင်းမှာလိုမျိုးအဲဥပတိပင်ဆိုပြီးတော့ခဏငယ်သုံးချက်ကဖြစ်ဖြစ်လာဆိုတော့ရှိမယ်လို့ထင်ပါတယ်ဗျာပေါ်နေတာတော့ဆန်ခဲ့တဲ့ကြောင်ပြောတာလုပ်နေတဲ့ကြောင်ပြီးသွားပြီလိုက်နေတဲ့ကြောင်လိုက်နေတဲ့စွမ်းတတိလိုက်ကံဟောဥပတိပင်ရှိတယ်အဲဆင်မယုံနဲ့ ကပ်ပြီးတိုက်ရတာအဲ့တော့သူယုံနာလည်းဥပ္ပတိပဲနဲ့လာတယ်ဒီကာတတိလျာရောဟိုကြံခဲ့ပြီးတော့မှအကျိုးပေးခြင်းရောက်တော့မှဟိုးလို့ရောက်လာတာဘိုးဘောကြောင့်အဲ့လိုကံကံမှာဥပ္ပတိပင်ရှိတယ်လို့တော့ပြောပါဠိတော့မှမပြောပါဘူးဗျာအဲ့တော့သံသတိတွေကိုခုနကခုနကသံသတိတွေတစ်ချက်အဲ့ဒါကြောင့်ဒီလိုမျိုးနဲ့ခုနကဘုံနဲ့ဖြတ်လိုက်တာခုနကကားနဲ့ဒီလိုမျိုးလိုက်လို့ဖြတ်တော့တယ်ဆိုတော့ဒီကောင်တော့ဖြတ်တယ် ကံရောဒီဒီနဲ့ဒီဒီဟာဒီလိုဒီနာနာဆက်စားအာအကုသို့ပြန်နေဦးလားခင်ဗျခုနကခုနကမှာဒီကံသူစားတာဒီသူရအော်အခုလေးမှလာသူရန်နာဖြစ်တဲ့အတွက်ကြောင့်သူရန်နာဖြစ်တဲ့အတွက်ကြောင့်သူနောက်ခဏမရတော့တဲ့အတွက်ကြောင့်သူလူတွေကိုတတ်ခဲ့တဲ့အကုသို့ကံကြွေးတွေကိုသူမဆက်ရတော့ဘူးခင်ဗျဒီလိုမျိုးဒီဘဝတွင်ပဲကိုရန်နာဖြစ်အောင်ကျင့်နိုင်မယ်ဘာ ရန်နာဖြစ်အောင်အထောက်နိုင်မယ်အဲဇံမဖို့ရအောင်အထောက်နိုင်မယ်ဆိုရင်တော့အဲအကုသိုလ်ကံကြွေးကိုအဲ့လိုမျိုးဆက်နိုင်မယ်လို့ထင်တယ်ဖြတ်နိုင်မယ်တော့ရှင်းတယ်ပြိယုဌာနာနဲ့ဝိတက်ကမသူကဥပ္ပတိတွေရှိတယ်ဒီအနုတ္တိယမှာဥပ္ပတိတွေမရှိဘူးလို့လည်းဆရာတော်ကဟောထားတယ်ရေးထားတယ်အဲ့တော့အနုတ္တိယအနေနဲ့တိတ်နေလိုက်တာလားဆိုတော့အဲ့လိုလိုက်တယ်ဆိုတော့ဥပ္ပတိတွေမရှိဘူးလို့ပြောဟုတ် သက်တည်ဝိပစ္စတိနဲ့ပတ်သက်တယ်။ကံကသတ္တဝါတွေကိုစေမံနေတယ်။ဘာလို့ဒီမှာမြန်ရှိတာလဲ။ဒီမှာမြန်ကြတယ်သတ္တဝါတွေကိုနာစိတ်အဲ့တော့ဘယ်လိုပြောမလဲဗျာ ဘာလဲကိုယ်တိုင်ကိုပြင်မယ်ကံရကံရကံရအောက်ပါပဲဘယ်လိုပြောမလဲကံရသမှုအောက်ပါပဲရဲထိတ်ရဲထိတ်ရဲထိတ်ရတာအဲ့ဒါနားပါတယ်မှာပုံစံအားလို့ဘူးဘူးပဲဘူးလည်းကလေးကတော့နားမပြန်နိုင်ဘူးဆက်ပဲဒါမျိုးပဲလည်းဖြစ်နေတာပြီးတဲ့ပဲသူ့အတွက် research တစ်ခုနေနဲ့မင်းအားကြရရင်ဒီမှာလို့သင်ရလို့ဆိုပြီးတော့ခုပြီးတာသူလည်းငရဲသားတယောက်နေတာဒီမှာမင်း သူကဒီကောင်အောင်မှုတော့ထောင်မယ်လို့အစီအစဉ်ကိုကိုယ်ကြီးကတဲထဲမှာထောင်သားကိုထောင်ပြီးရတယ်။ဘာလဲဘာလဲတန်စီပေါ်တန်စီပေါ်စီနီယာစီနီယာအားလုံးအားလုံးကိုလည်းသူကလည်းငဲသားဆိုပြီး ဆောင်လဲနေကံကြံနေရနောက်တော့ဘာလဲတော့ဆိုဒီတော့နောက်ဆက်ကြည့်တယ်တမန်